ဒီနေ့2022ခုနှစ်နိုဝင်ဘာလ25ရက်တောက်ကြနေ့ညနေပိုင်းသဘောတရားရာပိုင်း331သုံးချခြင်းလမ်းမြတ်ပဋ္ဌာန်းအပိုင်း30 43ကာမပစ္စည်းအပိုင်းခွန်အရင်ဘက်ကရဘုန်းကြီးတို့ကာမပစ္စည်းနဲ့ပတ်သက်ပြီးအကြောင်းအရာတွေဆက်တိုက်ပြောနော်ဒီနေ့လည်းဆက်ပြီးဒီကာမပစ္စည်းကြောင်းပြော ပြောပါမယ်ကံဆိုတာကကုသိုလ်နဲ့အကုသိုလ်ခေါ်တာကုသိုလ်ကအကုသိုလ်ကဖြစ်တဲ့ပုံကိုယ်ကြီးဆိုရင်တော့လည်းပြောခဲ့ပါတယ်ပုရိဇင်သောတာပန်တရာက အနာဂံတိုင်အောင်ဒါဘုန်းကြီးကဒီကုသိုလ်ကအကုသိုလ်ကနဲ့မြုပ်လောက်တော့မယ်ဘုရားရဟနာများဖြစ်မှာပဲဒီကုသူတို့ကတော့ကုသိုလ်ကလောက်ပြင်မယ်လို့ကုသိုလ်ကမဖြစ်တော့ဘူး ရာရဏများတော့အကုသိုလ်ကလုံးဝမဖြစ်တော့ဘူးဗျာဘုရားဘုရားတွေဘုရားတို့ရဟန္တာရှင်များကြီးတရားဟောတရားပြဒါတွေမလုပ်ဘူးသာလောက်ပါတယ်ဒါပေမဲ့သူတို့ဒါတွေကြတော့ပြုကများမတ္တကရိယာပဲဖြစ်တော့ပြောချင်တာတော့ကုသိုလ်မဖြစ်တော့ဘူးပေါ့အကုသိုလ်ကတော့ကိလေသာပယ်တဲ့အတွက်မဖြစ်တော့ကုသိုလ်ဖြစ်နိုင်တဲ့ပုဂ္ဂိုလ်များအကုသိုလ်ဖြစ်နိုင်တဲ့ပုဂ္ဂိုလ်များကိုကြည့်ရင်ဘုရုဇဉ်သောတာမတ္တရာကနာဂံ တခါထပ်ခွဲလိုက်ရင်ဘုန်းကြီးတို့ဥရိဇင်ပုဂ္ဂိုလ်များကြတော့ကုသိုလ်တဲ့အကုသိုလ်ဖြစ်များတယ်နော်အရိယာတွေသောတာပန်တရာကနာခံပေါ့နော်ဒီပုဂ္ဂိုလ်များကြတော့အကုသိုလ်တဲ့ကုသိုလ်ဖြစ်များတယ်သူတို့ကတော့တတိကနိုင်တော့တတိမြဲတော့ဘုန်းကြီးတို့ဥရိဇင်ပုဂ္ဂိုလ်များကြတော့တတိကနေတတိမြဲအောင်ကြိုးစားနိုင်တော့ဒါကုသိုလ်ဖြစ်ဖို့ခွင့်လမ်းများပါ ဒါကြောင့်ဘုန်းကြီးတို့ဘုရိဇင်ပုဂ္ဂိုလ်တွေပဲပြောပြောအရိယာအနာဂံတိုင်အရိယာပုဂ္ဂိုလ်ပဲပြောပြောလူတကူတို့နှစ်ခုလို့ဒီလိုဆုံးမထားတာရှိပါတေကြတာကတော့ဘုန်းကြီးတို့ဘုရိဇင်ပုဂ္ဂိုလ်တွေကတော့ကုသိုလ်အကုသိုလ်နှစ်မျိုးလုံးဖြစ်နိုင်တယ်ဖြစ်တဲ့ထက်မှာတော့ကုသိုလ်တွေအကုသိုလ်တွေအဖြစ်များတယ်ဒီလိုမှတ်တော့ဒါပေမဲ့ဒီ ကုသိုလ်နဲ့အကုသိုလ်ကသဘောတရားရင်းရတော့တစ်ပေါင်းနဲ့တစ်ချိန်နဲ့ဖြစ်လို့မရဘူးဗျသူ့ချိန်နဲ့သူဖြစ်တော့ကိုကအကုသိုလ်ကနေအဖြစ်များနေတော့ကိုယ်တဏ္ဍမှာဒါတွေကတော့အမြဲမပြအကုသိုလ်ကံတတ္တိတွေကပါသွားတော့ဗောလေဒါဘုန်းကြီးတို့စာပေမှာတော့အနုတ္တိယတတ္တိအနေနဲ့ခန္ဓာကိုယ်လူတိုင်းလူတိုင်းမှာအကုသိုလ်ကံတတ္တိတွေရှိနေ။နောက်ကုသိုလ်ကံတွေပြုလုပ်ထားတဲ့ပုဂ္ဂိုလ်ကြလို့ကုသိုလ်ကံတတ္တိတွေပါတာပေါ့နော် အဲ့လိုမျိုးကြတော့ပါရမီဆိုတဲ့စကားမျိုးတွေစကားလုံးမျိုးတွေနဲ့တုံးကြတော့ပါရမီတက်ခံပါလာတယ်။ဒီပုဂ္ဂိုလ်ကကုသကံကောင်းလိုက်တာပါရမီပါလာလို့နဲ့တူတယ်ဒါမျိုးလေးတွေတုံးကြ။အဲ့တော့ပြောချင်တာတော့ပုရုဇဉ်ပုဂ္ဂိုလ်များဟာကုသိုလ်အကုသိုလ်နှမျိုးဖြစ်တယ်လို့မှတ်ထား။ဒါပေမဲ့ဒီနှမျိုးကတပြိုင်တည်းတည်းမဖြစ်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုစိတ်ဆိုတာက တစ်ချိန်မှာတစ်ခုဒီမှာတစ်ခုဒီပဲဖြစ်တော့ဒါကတော့စိတ်ဖြစ်စဉ်စိတ်ဓာနိယမသဘောဒီခဏတာသင်ယူနေကြနေဘုလည်းမပြတ်ဒီသင်္နာနေပြီးတော့မှသင်ပေးနေတော့ဝိသီတွေလည်းမပြတ်သင်ယူနေကြတယ်ပြီးတော့မှလည်းမပြတ်သင်ယူနေကြတယ်စိတ်ဖြစ်စဉ်ဝိသီဖြစ်စဉ်နဲ့သင်ယူထားတဲ့ဘုရားဒါသဘောပေါက်ပါစိတ်တွေကတစ်ချိန်မှာတစ်ခုပဲဖြစ်တယ်ဒါနဲ့စိတ်ဖြစ်စဉ်ရဲ့သဘောသဘာဝဒီတိုင်း တစ်ချိန်တည်းမှာနှမျိုးမဖြစ်ဘူးဇောပိုင်းမှာကြည်လိုက်ကုသိုလ်အကုသိုလ်ဖြစ်တာဆိုကုသိုလ်ကအကုသိုလ်ကဆိုဇောပိုင်းမှာဖြစ်တာဒီဇောပိုင်းမှာလည်းဇောတွေကတစ်ချိန်တည်းတစ်ချိန်တည်းဖြစ်တာကုသိုလ်ဇောဖြစ်ရင်လည်းကုသိုလ်ဇောတွေပဲတစ်ချိန်တည်းတစ်ချိန်တည်းဖြစ်တော့အကုသိုလ်ဇောပိုင်းမှာလည်းအကုသိုလ်ဇောတွေကျဖြစ်တာအဲကြောင့်ခုနကဘုန်းကြီးပြောခဲ့တယ်ကိုကတတိလေးညာလေးနဲ့ပါရင်ယောနီတော်မလေးတေကတော့လည်းခေါ်တာပေါ့နော်ဘုန်းကြီးတို့အရာရာပေါ့မြင်သမျှကြားသမျှအာယု6ပါး တွေ့ကြုံလာမြအာယု6ပါးမှာယောနိတော်မေခါရဆင်ညာနှလုံးသွင်းတတ်မယ်တတိနဲ့ဉာဏ်နဲ့ကြည်တတ်မယ်ဆိုရင်နောကဇောရိယပုသဇောဖြစ်တော့အာယောနိတော်မေခါရထွေးသမျှအာယုတွေမှာဆင်ညာနှလုံးသွင်းမှုမတတ်ဘူးတတိဉာဏ်လွတ်နေမယ်ဆိုရင်တော့နောက်အကုသိုလ်ဇောရိယဖြစ်တယ်အကြောင်းမို့သူကကုသိုလ်ဇောဖြစ်နေချိန်မှာအကုသိုလ်ဇောမဖြစ်ဘူးအကုသိုလ်ဇောဖြစ်နေချိန်မှာကုသိုလ်ဇောမဖြစ်ဘူး တစ်ချိန်ဒီပဲဖြစ်တယ်အဲသူတို့နှစ်ခုကအဲဆန့်ကျင်ဘက်ပေါ့နော်လုံးဝဆန့်ကျင်ဘက်အကုသိုလ်ကံဒီအကုသိုလ်ဇောတွေဖြစ်များတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီပုဂ္ဂိုလ်အဲ့ဒီတတ္တဝါအဲ့ဒီလူပေါ့အကုသိုလ်အကျိုးတွေခံစားတော့ပြီးတော့တန်တရားကျင်လေပြန်တော့လေအပေဘုံဘဝ သွားနေတာပေါ့အပေလေးပုံမှာပဲလဲနေရတော့ဟောကုသိုလ်တွေဖြစ်များတဲ့ပုံကိုယ်ကြီးကြတော့ကုသိုလ်တွေများများလုပ်တဲ့ပုံကိုယ်ကြီးကကောင်းကျိုးချမ်းသာတွေကြတော့ဟောဒီတန်တရားလေတဲ့ခါမှာလည်းဒုက္ခတိပုံပွားတွေပဲလေရတယ်နောက်ဒုက္ခတိပုံပွားနေပြီးတော့တရားတွေပါတွေဆရာထုတ်လို့မဉ္ဇဉ်ဘုံညာနေရသွားပြီဆိုတော့နိဗ္ဗာန်အဲရောက်သွားပြီနော်အဲတော့ပြန်ကြည့်တော့ကုသကံနဲ့အကုသကံပေါ့နော် ကုသိုလ်ကံတွေကတော့တွေကဘုန်းကြီးတို့စကြတယ်ပေါ့ဘုန်းကြီးပြပြလူပြပြစကြတယ်ပါလဲဆိုပြိဿတို့ပေါ်နည်းနည်းလေးအာရုံပြုကြည့်လိုက်ပေါ့ဝိဇာပိဇာတဏဝိဇာပိဇာသင်္ခါရပေါ့သင်္ခါရပိဇာဝိညာဏအဲဝိဝိဇာတို့ဒါတော့ပြိဿတို့ပေါ်ပါနည်းနည်းကြည့်ရတော့ပေါ့နော်ဝိဇာဖြင့်တဏပါတော့တဏဖြင့်တော့ဝိဇာဖြစ်တော့အဲကြောင့်အဲ့ဒါလေးကြတော့ ဆုံးလို့ဆရာတော်ပြာရီမိတ်နဲ့စကားလေးနဲ့မှတ်ရင်ပေါ့ကောင်းလို့မသိတော့လိုချင်းလိုချင်းတော့ဆွဲတော့ဆွဲလမ်းတော့ပြုလို့ပြုလို့တော့ရရှိရရှိတော့ဒီခန္ဓာကိုယ်ကြီးရတာပေါ့ဗျာအဲဆိုလိုတာကတော့အကုသိုလ်တရားတွေကလည်းဘာဖြစ်လို့လောက်ဖြစ်လဲဆိုအကုသိုလ်ရဲ့အရင်းမြစ်တရားတွေမူရင်းတရားတွေစင်းမြစ်တရားတွေကြည်လိုက်ဝိဇာနဲ့တဏှာပါပဲမသိတော့ဒါတွေကလိုချင်တော့လိုချင်တော့လည်းပြုတ်လောက်တာပဲ ဒါတွေအများရန်ပြုလို့ဒီတရားတွေပဲသူတို့အဓိကကြာတော့ဒီတရားတွေကတော့ဟုတ်လားဘုန်းကြီးတို့ကြားလေးအကောင်လေးကြားလေးအကောင်လေးပေါ့အကောင်လာနေပြန်တယ်ဘာဖြစ်လာလဲဆိုတော့ဒါတွေပို့ပို့ပြီးတော့မှချက်အကုသိုလ်တရားတွေပို့ပို့ဖြစ်လာအဲ့ဒီတရားတွေအကောင်လာတော့အကုသိုလ်တရားတွေပို့ဖြစ်လို့လာအဲ့ဒါတွေမကပေါ့ မသိတော့လိုချင်တာမကဘူးမသိတဲ့ကဒေါသလည်းဖြစ်မယ်မာမနာလည်းဖြစ်မယ်အိတာမစ္စယလည်းဖြစ်မယ်ဘာအကုသိုလ်မှန်တယ်များအကုန်ဖြစ်တော့တာဘာဖြစ်လို့ဒီလို မပြတ်ဖြစ်နေလဲဆိုတော့တတိညာနေလွတ်နေတဲ့အတွက်မသိတဲ့အတွက်ပေါ့ဗျာဒါတွေဖြစ်တော့သိနေတော့ဘယ်တရားတွေဖြစ်မလဲမသိလို့ဖြစ်ကြတာဒါအကုသိုလ်ပိုင်းပေါ့ဗျာကုသိုလ်ပိုင်းကြည့်လိုက်ကြအောင်အဲတော့ အကုသိုလ်ပိုင်းနေအကောင်းနေကုသိုလ်ပိုင်းကလုံးဝမေ့နေတာအဲ့ဒီလူအဲ့ဒီယဟန်ပေါ့အကုန်လုံးမေ့နေတာလောက်အကောင်းမှကိုမသိဘူးအဲ့လိုမျိုးဖြစ်တော့အကုသိုလ်တွေအကောင်းနေချင်းနော်ကိုယ်တဏ္ဍာမှာဘာလို့ရမလဲလို့ကုသိုလ်တွေဖြစ်အောင်ဒါတွေကြိုးစားတော့ကုသိုလ်တွေဖြစ်ဖို့ဆိုရင်ကိုယ်တဏ္ဍာမှာသရာတို့ဝိရိယတို့ပညာတို့ဓမ္မစိုးတရားတွေပေါ့အဲ့ဒီတရားတွေကိုယ်တဏ္ဍာမှာရှိနေတော့အကုသိုလ်တွေဖြစ်ဖို့ များတာပေါ့ခွန်လန်းနေများတာဒါဘုန်းကြီးတို့ခုအတူတူပေါင်းစုံတွေ့ဆုံကြပြီဆိုတဲ့အခါကျတော့သာနာခေသာနာဖရာသာနာရှိနေတဲ့အတွက်ဖရာသာနာခေလို့လည်းပြောလို့ရအောင်ဒီလိုချိန်ကောင်းဒါအချိန်ကောင်းပြောမှာပေါ့လေဟိုလိုလောဘဒေါသတွေအာကြည့်လို့လူတွေတယောက်နဲ့တယောက်မငဲ့ညာဒါတစ်မျိုးပေါ့ဖရာသုံးပါးဖရာဆုံးမသာနာရှိနေတယ် ဒါချိန်ကောင်းပဲဖြောရမှာအဲ့ဒီလိုဘုရားသာနာကြုံခိုက်မှာဘုရားဆုံးမတွေလည်းနာယူလေလာသိယူလေလာသိယူတဲ့တိုင်းလိုက်နာကျင့်သုံးအောင်လိုက်နာကျင့်သုံးပြီးတော့ကိုကဟိုလိုဘုန်းကြီးတို့ဘဝတန်တရားရတ္တမညာဖုန်ညာမရသေးတော့သွားနေမှာအဲ့ဒီဘဝတန်တရားမှာတွေ့လာတဲ့ပုံကိုယ်တွေကိုခုနမေတ္တာတတ်တည်ထားနေအောင်ကြိုးစားပေါ့တရားတုံးနဲ့တို့တွေ့လာနှုတ်ဖောက်ကံပဲတည်းတူနေတဲ့ပုံကိုယ်တွေ တဏ္ဍမြောက်မေတ္တာတရားတွေထားမြောက်ကြိုးစားဆင်းရဲဒုက္ခရောက်တဲ့ပုံကိုယ်တွေတွေ့လာမယ်ခြားနေရပဲတွေ့တွေ့ကိုယ်အတိုင်းဝဲမှာပဲတွေ့တွေ့တဏ္ဍမြောက်ဆောက်ရှောက်ပေးရတော့ကရုဏာတရားတွေထားခြားပုံတွေတွေ့လာတဏ္ဍမြောက်ကိုယ်အနှုတ်ပါပစ္စည်းရောဒါမျိုးတဲ့ကရုဏာတရားတွေနဲ့ဆောက်ရှောက်ပေးရစိတ်တရားတဲ့ကရုဏာတရားတွေထားပေါ့ဟောကိုယ်ရဲ့ဒါရပုဂ္ဂိုလ်တရားတွေ့လာမုရိတာတရားတွေနဲ့နေနေအောင်ကြိုးစားတော့ လူစုလူမအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေ့ကြုံတော့ဥပ္ပခတရားတွေဘုန်းကြီးတို့နေနေအောင်ကြိုးစားလောကထဲနေတော့ဒီတရားတွေနဲ့ပြည့်စုံနေရင်တော့ကုသိုလ်ဖြစ်နိုင်တာတွေ့နေမှာပဲလေမနေ့မိုးလင်းရနေဟိုချုပ်တွေပြင်သွားလေတန်လူကြီးတွေလည်းတွေ့နိုင်တာကိုယ်ရဲ့နေကြတဲ့လူပုဂ္ဂိုလ်လည်းတွေ့နိုင်တာတရင်ဖတ်ဖတ်ဖရာကြည့်ကြည့်ကိုယ်ရဲ့တာတဲ့ပုဂ္ဂိုလ်လည်းတွေ့နိုင်မယ်မိုက်ဆိုးပေး နော်လူဆိုးလူမိုက်တွေအတိတရားမရှိတဲ့ပုံကိုတွေ့မှာအဲ့ဒါတွေကတော့ဘုန်းကြီးတို့ဘုန်းကြီးရောလူရောရှင်ရောရောင်းရောပြမစိုးတရားနဲ့နေနိုင်တော့ကုသိုလ်ဖြစ်တော့ဘူးအဲ့လိုလည်းနေနိုင်တော့ကုသိုလ်ဖြစ်တယ်လို့နောက်တစ်မျိုးကတော့ဗာလဲဆိုကိုယ်တဏ္ဍမှာတတ္တာတို့ဝိရိယတို့တတိတို့သမာဓိတို့ပညာဆိုတဲ့ဒီဘုံ၅ပါးပေါ့အဲ့ဒါတရားတွေအကောက်နေမယ်ဆိုရင်လည်းဘုန်းကြီးတို့ကုသိုလ်ဖြစ်နေတယ် ဝိရိယတွေတမ္မပဒံလုံလဝိရိယတွေအကောင်းနေမယ်ဆိုကုသိုလ်ဖြစ်နိုင်တာယုံကြည်မှုပေါ့နော်ကောင်းတာတွေဖျားတရားတန်ခေါပေါ်မှာယုံကြည်ကောင်းတာတွေယုံကြည်မှုပဲပြောအောင်ကံကံတွေအကျိုးကိုယုံကြည်နေကုသိုလ်လုပ်ဖြစ်ပါတယ်ကံကံအကျိုးမယုံကြည်တော့ပဲကုသိုလ်ကလည်းမလုပ်ဖြစ်ဘူးဒါကြတော့ခွန်ကြီးတို့လူယဟန်နဲ့မဆိုင်ဘူးเนาะကိုယ့်ရဲ့ယုံကြည်မှုတရားတရားခြေခံပြီးကုသိုလ်ဖြစ်အောင်နေတတ်တာ ဟောဝိရိယသမ္မပဒလုံလဝိရိယများပြီးဆုံးလာရင်လေအကုသိုလ်ဆိုကိုကဒါနများနေအောင်လုပ်မယ်အကျိုးပေးဖို့မရအောင်လုပ်မယ်ကုသိုလ်ဆိုများအောင်တိုးပေါအောင်လုပ်မယ်အကြောင်းဒီခါတည်းဘုန်းကြီးတို့ကုသိုလ်ဖြစ်ကြောင်းတရားတွေပြောပြပါဟောငါတာနာမှာကုသိုလ်ပဲဖြစ်เสียမယ်အကုသိုလ်မဖြစ်เสียဘူးဒီလိုလုပ်ဖို့ပေါ့နော်အဲ့ဒီလိုလေးဆုံးဖြတ်နေမယ်ဆိုရင်လည်းဒါကုသိုလ်ကံတွေဖြစ်နေမှာတတိပေါ့ ဒီဟိုလောက်ကိုတရားလေးနဲ့နေကြတဲ့အချိန်ကာလပို့လို့သေးတတိလေးတွေရှိနေရင်ဘယ်နေဝင်တော့ဘယ်ကိလေသာမှဝင်တရားမှတ်နေဒီလိုဒီပေါ်မှာရှုမှတ်တဲ့အချိန်မှာတတိမြဲနေရင်ဂျန်တဲ့အချိန်တွေမှာလေတတိကအလိုလိုကတ်သွားတယ်ကိုလုံးတဲ့လုပ်ငန်းလေးပေါ်မှာတတိကဆူဆိုက်သွားတယ်အဲ့ဒါဆိုပိုကောင်းတယ်နော်အဲ့လိုလေဘုန်းကြီးတို့နေတတ်ဖို့ရည်ကြည်တော့ဟုတ်တတိလေးက ထားတဲ့အာယုံမှာကတ်သွားပြီးတမာရီရပြီတမာရီရသွားရင်အာယုံမှာစိတ်ကလည်းချမ်းသာသွားတော့ကုသိုလ်တွေဖြစ်တာပေါ့ဇံဇံပန်းဆိုဇံတမာရီတွေရသွားရင်ကုသိုလ်ဖြစ်တာဝိပဿနာပိုင်းလည်းဝိပဿနာတမာရီတွေဖြစ်သွားရင်ဝိပဿနာဉာဏ်တွေဖြစ်တာပေါ့အဲဝိပဿနာတမာရီတွေရတဲ့ဝိပဿနာဉာဏ်တွေဖြစ်သွားပြီဆိုတော့အတ္တလည်းအကောင်ဝိရိယလည်းအကောင်တတိလည်းအကောင်တမာရီအကောင်ပညာအကောင်နေတဲ့ပုဂ္ဂိုလ်များကြတော့ဟုတ်လား ဒီကုသိုလ်စီကမပြတ်ဖြစ်နေတာပေါ့ဗျအဲတော့ကုသိုလ်တရားတွေကကိုယ်တဏ္ဍမှာအမြဲမပြတ်ဖြစ်နေအောင်ပြုလုပ်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်များကိုဘုဒ္ဓနည်းပြောခဲ့တဲ့တမ္ပတ္တိ14ပါးထဲမှာဆိုအတ္တသမပရိတိကိုယ်ကိုယ်ကိုဟုတ်လားစိတ်ကောင်းရှိအောင်ရှိတဲ့ပုဂ္ဂိုလ်စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်လို့ဘုရားဘယ်သူမဆိုပေါ့နော် အဲ့ဒီလိုမျိုးနဲ့နေနိုင်မယ်ဆိုရင်တော့စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်လို့ဘုရားကသတ်မှတ်ချီးကျူးတော်မူပါတယ်။ဒါဒီစိတ်ကောင်းပြုလုပ်တဲ့နေရာမှာစိတ်ကောင်းဖြစ်အောင်ပြုလုပ်တဲ့နေရာမှာဒါဟုတ်တနည်းအားဖြင့်လို့စက္ကတမ္ပတိတုတ်ကိုခြေခံပြောတယ်ပေါ့။တခြားတုတ်တန်နေနဲ့လည်းပြောတာတွေရှိတော့ကျင့်တဲ့နေရာပဲဖြစ်ဖြစ် ကိုယ်စိတ်ကောင်းရှိအောင်ပြုတဲ့နေရာပဲဖြစ်ဖြစ်ဘုန်းကြီးတို့မေတ္တာတုတ်မှာဆိုရင်တကောဥစုစာသူဥစုစာ နော်သူတော်ကောင်းတရားတွေအားထုတ်ရင်လည်းပဲအဲ့မှာတော့မေတ္တာတရားပေါ့မေတ္တာသုံးပါးကြကိုယ်တဏ္ဍမှာမေတ္တာတရားတွေကိန်းရင်မေတ္တာကိုစွန့်နိုင်မေတ္တာတရားတွေဖြည့်အောင်လုပ်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ကိုယ်တဏ္ဍမှာကုသိုလ်ဖြည့်ခြင်းကုသိုလ်တရားတွေကို လုပ်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ဒါကတက္ကပေါ့အဲ့လိုလုံနိုင်စွမ်းရှိတဲ့မေတ္တာကုသိုလ်သုံးဖို့ဒါနသီလဘာဝနာအဲ့ဒီသုံးပါတော့မေတ္တာပေါ့ဘာဝနာတရားတွေအားထုတ်တယ်ဒါကုသိုလ်ပဲ ဒီဟာတွေဖြစ်ဖို့ဆိုရင်သူကတော့အင်္ဂါရက်တွေနဲ့တက်ကဆိုစွန့်နိုင်တဲ့ပုဂ္ဂိုလ်သူတော်ကောင်းတရားတွေအားထုတ်နိုင်တဲ့ပုဂ္ဂိုလ်ကုသိုလ်တရားတွေအားထုတ်နိုင်တဲ့ပုဂ္ဂိုလ်အဲ့ဒါတက်ကစွန့်နိုင်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုဘုန်းကြီးတို့ပဓာနိယတရား၅ပါးဆိုပါဠိကဝေသင်္ကိတိတုတ်သာမဏေတရား98ဒီ၅မျိုးပြောတာဒါတွေကတော့တော်တော်များများတုတ်တွေလည်းတွေ့ရပါတယ် ဒီအချက်လေးတရားထုတ်တဲ့ပိုင်းမှာလည်းကမ္မဒန်းဆရာများဟောလို့ပြောလို့ရှိပါဒီကုသိုလ်ကောင်းမှုပိုင်းမှာလည်းဒါပဲထပ်ပြောရအောင်ယုံကြည်ချမ်းမှာဖြောင်းစွာစေတာကြိုးစားထွင်နေအထုလင်ငါတိညာရှင်ငါရင်အထုကြောင်းဆိုပြီးတော့မျိုးမျိုးပေါ့ဒါတော့ဆောင်းဖို့တွေရေးကြတော့အဓိကတော့အိမ်မှာကုသိုလ်တရားတွေဖြစ်ဖို့အတွက်စွမ်းနိုင်တဲ့ပုံကိုဆိုတာနံပါတ်1ကတော့ယုံကြည်ချက်ရှိရတယ် ခုနလိုပေါ့ကံကံရင်ကြိုးတွေဟောကောင်းတာလို့ကောင်းကြိုးရတယ်မကောင်းတာလို့ရင်မကောင်းကြိုးရမှာအဲ့ဒီလိုယုံကြည်ချက်ခိုင်မာနေအဲအကုသကံလောက်ဖြစ်လိမ့်ကုသကံနဲ့လောက်ဖြစ်မှာတော့ကျမ်းမာရလည်းကောင်းအောင်မယ်ကျမ်းမာမှာဒီကုသကောင်းမှုတွေကလောက်နိုင်တာကိုအခုဘုန်းကြီးတို့တရားထိုင်တဲ့ကိစ္စပဲကြည့်ပေါ့ဟိုကျမ်းမာကြီးချိုးရင်းလာတယ်ကောင်းအောင်မရှုမှန်နိုင်တော့တခုတော့ရှိတော့လေတတိသမารီအားကောင်းသွားရင်တော့အိယာထဲမှာလည်းရှုမှန်တယ် အစာပိုင်းလုံးလို့ချိန်ကတော့မလွယ်ဘူးပေါ့ပြီးတော့ကျမကြီးကောင်းလို့အသက်ရွယ်ငယ်တို့ကုသိုလ်ကောင်းမှုတွေလောက်ထားနိုင်တော့ကောင်းတယ်သူတပြင်းတော့ဒီဘာဝနာလုပ်ငန်းကိစ္စတွေကကြီးကြီးလာရင်တိတ်မလွယ်ကြာကြာမထိုင်နိုင်တာတို့ကြာကြာစဉ္ညာမလျှောက်နိုင်ကြာကြာမရနိုင်တာတို့ဒါမျိုးတွေဖြစ်လာလျောင်းကမ္မထဘာညာပြောကြပါလေဒါတွေကလည်းအလေးကျင့်ရှိမှာပဲအလေးကျင့်မရှိမရပါဘူးတမာရီရအောင်ဟုတ်လားရှုမှတ်တဲ့နည်းတွေကိုမပြ လေ့လာနေမှာပါအဲ့ဒါမှပဲရပါဘုလို့ဆိုမရပါပြီးတော့ယောသားဖြောက်မှမှလည်းကုသိုလ်ကလည်းဖြစ်ပါတယ်ယောသားမဖြောက်မှရင်တော့ဘာကုသိုလ်မှမဖြစ်ပါဘူးကိုမမှားတာပေါ့လူရောဘုံညောမှားတဲ့အခါရှိတာမှားရင် ကိုမတာဝန်ခံလိုက်ကိုမကိုဝန်ခံရတဲ့တတ္တိရှိရမယ်ပြီးတော့မှားမှလည်းသိရတာပေါ့လေနံပါတ်၄တဲ့ကိုမမှားမှသိရမယ်ပြီးတော့မှားတာဝန်ခံရတဲ့တတ္တိရှိရမယ် ဘုန်းကြီးတို့လည်းမှားတာပါပဲအဲ့တော့မှားတာကိုယ်အမှားကိုသိရတချို့ကြတော့အမှားကိုအမှားကိုလက်မခံအမှားမှကိုမသိဘူး तू ကငါငါတို့ကစေနာနဲ့မှားတာ तू အမှားကိုမခံရင်တော့စေနာမှားနဲ့ဖုံးပြလိုက်တာတကယ်တော့မှားတာမှားတာပါပဲတစ်ဖက်သားကလက်ခံမှုခက်တယ်အဲ့လိုမျိုးကတော့ကိုမကိုဘုန်းကြီးတို့တွေကဘာလို့လဲကိုမကိုသိရမယ်သိသွားပြီးဝန်ခံဝန်ခံပြီးနောက်မဖြစ်အောင် ပြုပြင် ဒါသူ့တဏ္ဍာမှာကုသိုလ်ဖြစ်မှာပဲဘုန်းကြီးတဏ္ဍာမှာလည်းအဲ့လိုလုပ်ရင်ဒါဘုန်းကြီးကုသိုလ်ဖြစ်မှာပဲအဲ့လိုနေချဖို့ပါနော်ဒါအသက်ကဆွမ်းနေတယ်အဲ့လိုပုံကိုပြောနောက်လုံလဝရိယခုနကတမ္ပပလလုံလဝရိယနဲ့လည်းရှိနေမယ်ဆိုကိုယ်တဏ္ဍာမှာတရားကုသိုလ်တွေဖြစ်တာပဲတရားလည်းရနိုင်တာပဲနောက်တစ်ခုကဒီတရားထုတ်တဲ့ခါကျအဲ့ဒီ ောရိကုမာရတောတို့ဘာလို့ကြတော့သူကအဲ့ဒီမှာကြတော့အ ਨੇ ဆုံးဥရပြညာတော့ပြည့်စုံရမယ်ဒီလိုပြောတာနော်ဥရပြညာနဲ့တရားအထုတ်တဲ့ခါကျအဲ့ဒီညာအရှင်းလောက်အဲ့ဒီအ ਨੇ ဆုံးရအောင်အထောဥရပြညာတော့ရတာအဲ့ဒီပုဂ္ဂိုလ်ကဝိပဿနာညာနဲ့စဉ်စဉ်ဖြစ်ဖို့သိကြတယ်မညာဘုံညာရဖို့သိကြတယ်ဒီလိုဘုရားအမခံချက်ဟောတာရှိတယ်ဘာဖြစ်ဖြစ်ပေါ့လေဒီနေရာမှာတော့ကိုကကုသိုလ်အရှင်းလောက်ပဲစဉ်းစားမယ်ဆိုရင်တော့ ဟောဘယ်လိုလုပ်ရင်တော့ကုသိုလ်ဖြစ်တာပဲကိုညံတဲ့စဉ်ညံတိုင်းမှရှိအောင်ဘယ်လိုလုပ်ရင်ဘယ်လိုပြောရင်ဘယ်လိုနေဘယ်လိုစိတ်ထားရင်ဒါကုသိုလ်ဖြစ်တာပဲဘယ်လိုစိတ်ထားရင်ဘယ်လိုပြောရင်ဘယ်လိုနေရင်တော့အကုသိုလ်ဖြစ်တာဒါသိရမယ်အဲ့လိုသိနိုင်စေဉာဏ်စွမ်းလည်းရှိရမယ်အဲ့ဒီအင်္ဂါ၅ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာစိတ်ကောင်းနှလုံးကောင်းရှိတာပဲစိတ်ကောင်းနှလုံးကောင်းရှိနေတော့သူ့တဏ္ဍာမှာ အဲသူတော်ကောင်းတရားတွေကုသိုလ်တရားတွေဖြစ်ဖို့ခွင့်လန်းများတော့ဗောကုသိုလ်တရားတွေဖြစ်နေတာဗောဒါကတုတ်တတုတ်ပေါ့နော် နောက်တတုတ်ကြတော့ခွင်လို့မဇ္ဈိမပါဏတာရာဟုလောဝါဒတုတ်ဒါတော့ရှင်ရာဟုလနဲ့ပတ်သက်ပြီးတော့ဘုရားဆုံးမထားတော့ပါဘုရားတော့အမှန်လေးတဲ့ဥပမာပြပြီးဆုံးမတော့ရှင်ရာဟုလလေးရာဟုလဘာဖြစ်လို့မှန်ကြည့်ရလဲ မှန်ကြည့်တယ်ဆိုဘုန်းကြီးတို့ကိုဝတ်ထားတဲ့အဝတ်စားတွေပေါ့နော်ကိုစားဆင်မှုတွေချိုးပြမပြကောင်းမကောင်းတင့်မတင့်ပေါ့ဒါလေးတွေကြည့်ရကိုမျက်နှာပေါ်မှာအပြစ်အနာစားတွေအဆုံးထင်းတွေရှိမရှိဒါတွေကြည့်ရအဲ့လိုကိစ္စမျိုးဘယ်လိုမျိုးလဲကိုကအထူးအရေးကြီးတဲ့ပိဋကကြသွားမယ်ဟုတ် ဂုံတီရှိတဲ့ပြေတတ်ကြလို့အခမ်းနာတော့သွားမယ်ဆိုရင်ဒါတွေပြင်ရတာပဲဘုံရောလူရောအဲမှုမဲ့မှတ်မဲ့သွားလို့မရဘူးခုခေတ်မှာလည်းဒီတိုင်းပါပဲသူကခံပါသားကြီးခန္ဓာကြီးတွေသွားကြပြီဆိုရင်တခြားတတ္တရရပေါ့သူတို့သူတို့ငါကအကုန်လုံးတတ္တရလာတာကိုကဘေယုဒုက္ခနေကိုယ့်ရဲ့ဘာသာရေးဂုံတိတ်ခါပေါ့ကိုလူမျိုးဂုံတိတ်ခါအများကြီးထိခိုက်တယ်တမန်ရှန်ကသွားလို့မရဘူး ချုပ်ပုံကိုယ်တွေအဲ့ဒါတော်တော်လေးကြွညင်တာတွေ့ရဒါတွေလည်းဘုန်းကြီးတို့တက်ဖူးမှသိတာပါအမတက်ဖူးရင်မသိဘူးအဲ့ဒါတက်ဖူးထားလို့အဲ့ဒီအမျိုးလေးတွေတို့ဘာတွေပါဆောက်ရှောက်ပြီးဘုန်းကြီးတွေဆိုဘုန်းကြီးပေါ့ဘုရားဘာသာကောင်းဘုန်းကြီးတို့ကနနာကြုံတော့ပြောအောင်ဒီဘုန်းကြီးတွေပါရအဲ့ဒါတော်တော်လေးကြွန့်ကျင်တယ်သူတို့ဒီဘာသာခန္ဓာအသင်္ကန်းနဲ့တရားနဲ့ပဲအဲ့လိုပေါ့တရားနဲ့နတ်တက်တွေလည်းဟုတ်လား တဏ္ဍပြပြသူတို့လာရင်သိတာအဲ့လောက်ထိပြင်ဆင်လာကြခါကျဘုန်းကြီးတို့နိုင်ငံဘုန်းဇာသမားတွေကြပါဘယ်သူကသင်္ကန်းတချောင်းခွာသင်္ကန်းတချောင်းအဲ့လိုမျိုးပေါ့ခါတလေဟိုဘာပြောလဲဆိုတရားပြည့်တတ်ကြအများနဲ့ရင်တွေ့ဆုံမပွဲတွေဆိုတော့ကိုယ့်သက်ကိုယ်နာကိုယ်ခန္ဓာကအနတ္တတွေမကောင်းတဲ့အနတ္တတွေထွက်နေတော့ပဲကောင်းမှာတင့်တော်တာမျိုးဘုန်းကြီးတို့ကတော့ခန္ဓာကိုယ်အနာဆိုးတွေမထွက်အောင်တော့ သုံးစေချင်တာပေါ့နော်ဒီလက်ခံတို့ဘာလို့မှဒါပြောတာကျုပ်ဆရာတို့ကြီးကဒါအသေးကင်တာရှိတယ်ယောဂီမှန်ရင်ယဟန်မှန်ရင်မာလာကန္နဝိလိပနအမွေနန္တာတွေမသုံးရဘူးပါညာနဲ့ကိုတယောက်ထဲနေတော့ပြဿနာမရှိဘူးအများနဲ့နေတဲ့ခါကျရင် အများအတွက်အနောက်ရှက်မဖြစ်ဘူးအကုသို့မဖြစ်ဘူးတော့လိုတာပေါ့နော်တိလကံဒီကတိလကံထက်ကရာကြည့်လိုက်သိတာပါအိမ်မှာကြတော့ခဏကချွေးနှံ့စိုးတွေထွက်မယ် ပြီးတော့အနာယောဂါဆိုပေါက်လို့အနာယောဂါဆိုဒီအနတ်တက်တီထွက်မယ်ဆိုရင်ဒီနန္ဒာရီတို့ဘာလို့နန္ဒာရီလိန်ကောင်းတယ်လို့တခါပြောတာအဲ့ဒါဆိုအဲ့လိုမျိုးသိထိုင်ကောင်းချိုးရလို့မဟုတ်ဘူးတာမန်လောက်မွေးလေချိန်မွေးဆက်ပြလေးအစားမသုံးကောင်းဘူးအာအဲ့လိုမျိုးတွေတယောက်ဆွဲကုန်တော့မပြောချင်တာတော့ခွန်ကြီးတို့အရေးကြီးတဲ့နေရာဌာနတွေသွားပြီးကိုယ့်ရဲ့လေးစားလောက်ခံရှိတဲ့ဆရာတော်ကြီးတွေသွားတွေ့ပြီးဆိုတော့တတ်တတ်ရရ နေရထိုင်ရသွားရလာရပါအဲ့ဒီလိုနေရထိုင်မှုသွားဖို့အတွက်ဘာလို့လဲမှန်ကြည့်ပြီးပြုပြင်ရတာပေါ့ဗျာမှန်ကြည့်ပြီးပြုပြင်ပြီးဗျအစဉ်ပြေမှာဟောဒါဆိုတင့်တော်ပါလေဆိုပြီးဒီလိုပဲအဲ့ဒီလိုပဲတဲ့ရှင်ရာဟုလာလေးကိုမြတ်စွာဘုရားဆုံးမတာကိုယ့်ရဲ့ကိုယ်မူရာတွေနှုတ်မူရာစိတ်ထားတွေဒါတွေကိုလည်းမကြမကြဆင်ញင်သုံးသပ်ပြရအဲ့လိုဆင်ញင်သုံးသပ် ပြီးမှဟုတ်လားကိုယ်မူရာတွေကဒီနေရာဒီဌာနဘာရင်တင့်တော်မလားဒီလိုပြောစီရဒီနေရာဒီဌာနနဲ့တင့်တော်လားဒီစိတ်ထားရဒီနေရာဒီဌာနဘာရင်ဒီတင့်ပါမလားအစင်တန်ဂုံတရားနဲ့ညီမကြီးပေါ့ဒီကိုယ်နဲ့ညာနဲ့ဆင်ញင်စဉ်းစားပြီးတော့ကြောကြဆိုကြတော့ဘုန်းကြီးတို့ကဓမ္မသင်္ဍာသင်္ဍာဆိုပါဘုန်းကြီးတို့လည်းထိုက်လျောက်ဘုန်းကြီးဆောင်ဝဲတွေအောင်တော့စီးလို့ဝါလို့ပြောလို့မကြိုက်ဘူးကိုယ်အရေးချင်းနဲ့ တန်အောင်တူအောင်တော့ကြည်ရတော့ဆောင်မကြည်ပဲနဲ့စီလိုဝါလိုတွေလျှောက်ပြီးတော့အမားတွေဖြစ်အမားတွေဖြစ်တော့ဘယ်သူကသိပဲပညာရှင်တွေကသိတာပေါ့ဗျာအာဒီဘုန်းကြီးအရန်ကောင်လျှောက်ပြောင်းနေတာပါဘာထောက်တာမှမရှိဘူးဒါမျိုးတွေပေါ့အဲ့တော့ဘုန်းကြီးတော်လည်းမကောင်းဘူးဒီခုသင်္นานလူသင်္นานသားလေးတော်လည်းမကောင်းဘူးအဲ့လိုစီလိုဝါလိုမကောင်းဒါမျိုးတွေပေါ့ကိုယ်ကုံတရားနဲ့ညီအောင်ပြောနိုင်ရမယ်ဆိုနိုင်ရမယ်သင်နိုင်ရမယ် စီလိုပါလို့သွားလို့လို့မရဘူးဒါကြောင့်မို့ရှင်ရာဟုလာလေးဆုံးမတဲ့အတိုင်းပေါ့ဘုန်းကြီးတို့တွေလည်းကိုလုံးမဲ့အလုပ်ကိစ္စတွေပြောဆိုမဲ့အပြောတွေစိတ်ထားတွေပေါ့သူ့နေရာဌာနနဲ့သူပြောတာဆိုတာကိုစိတ်ထားဖို့သူ့အစင်တာသူ့ဂုံနဲ့ညီပြောတာကိုဆိုတာကိုဒါတော့ကိုညာနဲ့ဆင်ញင်ပြီးတော့ကြည်ရတာပေါ့နော်။ဟောဒီလိုပြောရင်ကောင်းတယ်ဒီလိုလုပ်ရင်ကောင်းတယ်ဒီလိုစိတ်ဓာတ်ကို ကြည့်ပြီးတော့ဆင်ញင်ပြီးတော့အော်မကောင်းတာဒါတွေကတော့မကောင်းဘူးဆိုပဲစားလို့လေလိုလို့ရင်ဒီလိုပါရင်ဒီလိုပြောရင်ကောင်းတယ်အဲ့တိုင်းမှာနေရင်ဒါစိတ်ကောင်းနှလုံးကောင်းရှိတာပါပဲဒီလိုလည်းမှတ်ထားမယ်နော်ခုနကခုနဆောင်းမုတ်လေးဘုန်းကြီးမတ်စုလေးပေးထားတယ်မတ်စုလေးအဲ့ရလေးနည်းနည်းကြည့်မယ်နော်အရင်ဘက်ကမတ်စုလေးပေးထားကမ္မတတ္တိဝိပဿတိယတိတံ ိနဗဏိတတာယတတ္တဝါတို့ရဲ့ကောင်းဆိုအယုံမြောက်ကိုကံတိတာတွေချဲလဲဝေဖန်နေဆိုဘုန်းကြီးတို့အဲ့ဒီအရှင်ဘက်ကမှတ်စုလေးဆက်ကြကြတယ်ခုနဆောင်းဖို့ခုနကငကားတွေပါလင်္ကာဆရာတို့ရဲ့အထက်နာလေးမှာရှိအဲဘုန်းကြီးတို့ဒီကောင်းကံတွေဆိုးကံတွေအယုံမြတ်တွေကိုကံကပဲချဲလဲနေတယ်ဆိုတာမျိုးပြောတာပေါ့နော် အဲ့တော့ဒီကံချဲလဲနေတဲ့အကြောင်းတခြားဒါပဲတော့မှပါလဲဆိုဥရိပဏကဆူလာဝိပဏတုံးပါလဲပါတယ်ပေါ့နော်ဆူလာဝိပဏတုံးမှဒါကိုဟောတာလေအဲ့တော့အောက်အောက်ကိုဆက်တင်ဆူလာဝိပဏတုံးမှဟောတာဒါဒီကနေ့ဒါလေးနဲ့ပတ်သက်ပြီးပြောချင်တာอืม ပေါ်ရဝိပါကပစ္စည်းကြောင့်ဒီနေ့ကကာမပစ္စည်းပဲရှိသေးတယ်ကြာဒီကံนี่အကြောင်းပြောခြင်းတော့ဒီဘုန်းကြီးဒီနေ့တောက်တတောက်လေးယူပြောဖို့ပါမနပိုင်းပြောအောင်လေမနပိုင်းကြတဲ့ဒီတောက်ရရှိနေတကယ်တော့ကံနဲ့ပတ်သက်တာပါပဲနိုင်မှာ အင်္ဂုတ်ထုပေါ်မှာ အင်္ဂုတ္တဆုထနိစရုကနိပပေါ့ပထမကိုစာမင်နာ486မှာစေတနာတုတ်ဆိုကြည့်စေနာတုတ်ဆိုရှိပါအဲ့ဒီတုတ်လေးကြည့်ပြီဘုန်းကြီးအဲ့ဒီတုတ်လေးကိုပြောပါမယ်ပေါ်ဆက်ကြည့်လိုက်အဲ့ဒီတုတ်လေးမှာဘာဟောထားလဲဆိုမြတ်စွာဘုရားက ယံလိုဒီခန္ဓာကိုရှိခဲ့တော့ကိုနဲ့ဖြစ်တော့စစ်ဆော်မှုစေနာသောအကြောင်းကြောင့်ဒီရဲ့အပေါ်မှာစေနာသောကြောင့်ကိုယ်တဏ္ဍာမှာချမ်းသာဆင်းရဲလို့ဆိုတာဖြစ်တယ်ဒီနာလေးအပေါ်နည်းနည်းတက်တော့ဟုတ်ပြီဒါပဲဟောပေါ်ရောက်ပြီအောက်အောက်ဟောပေါ်ပြန်တယ်လို့အောက်နာလေးရောက်ပြီတရားလေးကမ္မဒါလေးနဲ့ကံမေတ္တတ္တိဝိပ္ပစတိရှရိတဟိနာပိညာဒီကံနဲ့ပတ်သက်ပြီးတော့ တရားကစေရနာတုတ်ဆိုပြီးတော့ငုတ်တုံမှာဟောတာဒီစေနာကြောင့်မခန္ဓာကိုယ်၄မျိုးအရဘော၄မျိုးဖြစ်တယ်ဆိုပြီးဟောထားတဲ့တုတ်လေးပါယန္တုကိုရှိသောကိုယ်၌ဖြစ်သည့်စေဆော်ကိုစေနာသောကြောင့်ကြောင့်မိမိတန်တန်၌ချမ်းသာဆင်းရဲကို ဖြစ်ပေါ်စေ၏နှုတ်ရှိနှုတ်၌ဖြစ်စေတတ်တဲ့စေဆော်မှုစေနာအကြောင်းကြောင့်မိမိတန်တန်မှာချမ်းသာဆင်းရဲခြင်းဖြစ်၏စိတ်ရှိတဲ့စိတ်နဲ့ဖြစ် အဲစေရနာဟုသောအကြောင်းကြောင့်မိမိရဲ့တဏ္ဍမှာချမ်းသာဆင်းရဲဖြစ်ဒီလိုဟောတာဒီကတော့အဲ့ဒီတော့ကဘာပြောကျင်တာလဲလူကြီးကောက်ကျင်ဒီဒီခန္ဓာကိုယ်ကြီးရှိလာရင်ဒီခန္ဓာကိုယ်ရဲ့အပြုမှုတွေကြောင့်ပေါ့ကာယကံကာယကံကြောင့်ကာယကံစေနာကြောင့်ဒီဘုန်းကြီးတို့ကောင်းတာရဲ့လို့ဖြစ်မယ်ဆိုးတာတွေလည်းလို့ဖြစ်မယ်ဒီခန္ဓာကိုယ်ရှိလာတယ် အဲ့လိုလုပ်ဖြစ်တဲ့ကနောက်ကကောင်းတာလုပ်ရင်ချမ်းသာဒုက္ခရောက်မှာမကောင်းတာလုပ်ရင်ဆင်းရဲဒုက္ခရောက်မှာဒါကိုဘုရားဟောလို့ရမယ်ဟောပါဇက်နှုတ်ကရှိတာကိုရှိတဲ့အခါကျတော့ဘာဖြစ်လဲဝစီကံတွေပြောပြတော့ကောင်းတာတွေပြောပြတာရှိတယ်မကောင်းတာတွေပြောပြတာရှိတယ်ကောင်းတာတွေပြောပြရင်တော့ကောင်းရချမ်းသာရတာပေါ့မကောင်းတာတွေပြောပြပြန်တော့စိတ်မချမ်းသာမှုတွေဒါတွေဖြစ်တော့ဒုက္ခတွေဖြစ်တော့ကာကို ကိုယ်နဲ့ဆင်းရဲကိုယ်လည်းဆင်းရဲမှုဖြစ်စိတ်လည်းဆင်းရဲမှုဖြစ်ဒါမျိုးစိတ်စိတ်ကအလုံးရှိနေကြတာအင်းမနောတော်ရှိတဲ့အခါကျစိတ်ထဲမှာမနောကပေါ့မနောကစေနာတွေရှိတာမနောကစေနာနဲ့စိတ်ထဲကစိတ်ရှိတော့ဒီစိတ်ထဲမှာစေနာပါဒီစိတ်စေနာ မနောကစေနာနဲ့ပြူတာတွေပြောတာတွေလှုပ်တာတွေကြိုင်တာတွေအကုန်ရှိနေတယ်အဲတော့ကောင်းတာတွေဒီ စိတ်စေနာကောင်းကောင်းနဲ့လုပ်ရင်ချမ်းသာဒုက္ခရမှာစိတ်စေနာညံ့ဖြင်းစွာနဲ့မစိတ်စေနာမပါရင်တော့အကုသိုလ်ဆင်းရဲဒုက္ခတွေကြုံမဲ့တာဟောတော့အဲတော့ဒီချမ်းသာဆင်းရဲတွေဟာဘာကြောင့်ဖြစ်တယ်လဲဆိုအဲ့ဒီတော့မှာပေါ့နော်ဒီဟာလေးပဲဒီတိုင်းပဲပြထားမယ်နော်အဲ့ဒီတော့မှာじゃဘာပြောခုနစေတနာတော့မှာじゃအဝိဇ္ဇာအရင်ခံတဲ့အကြောင်းကြောင့်ဖြစ်တယ် ခုနကဘုန်းကြီးတို့ကောက်ချက်ချရင်ဘုရုဇင် သောတာပန်တရားကနာဂံတိုင်အောင်ပေါ့ဗျာကုသိုလ်ဖြစ်ခြင်းကြောင့်ရအကုသိုလ်ဖြစ်ခြင်းကြောင့်ရပါလေဒီအဝိဇ္ဇာအတိညာမရှိသေး၍နော်အတိညာဖုံးနေသေး၍ရတ္တမညာဖုံးမရသေး၍ဒီကုသိုလ်ကအကုသိုလ်ကနေပြုနေမှာပဲဘုရုဇင်ဆိုရင်တော့အကုသိုလ်ကနေဖြစ်များတော့ပရိယသောတာပန်တရားကများကြတော့အနာဂံများကြကုသိုလ်ဖြစ်များတော့သူတို့ကအတိညာက တော်တော်များများပွင့်လာပြီပုရိသေများကြတော့ဒီအသိဉာဏ်မရှိဘူးဝိဇ္ဇာမောဟကဖုံးထားတဲ့အခါကျအကုသိုလ်တွေပဲဖြစ်များဒါကိုပြမိန်ဒီချမ်းသာလို့ဆင်းရဲလို့ဆိုတာအဝိဇ္ဇာအရင်ခံအကြောင်းကြောင့်အဝိဇ္ဇာကြောင့်မောဟကြောင့်နော်ဖြစ်တယ်ဒီလိုမိန်တာနော်ဗျာဒီဝိဇ္ဇာဖုံးလွှမ်းနေတဲ့အတွက်အသိဉာဏ်မရှိတဲ့အတွက်ကာယကံတွေလည်းလောက်တယ်ဝစီကံလောက်တယ်မနောကံတွေလောက်တယ် ကောင်းတာတွေလုပ်မယ်မကောင်းတာတွေလုပ်အဲ့ဒီကံတမောပြုလုပ်တဲ့ပုဂ္ဂိုလ်ကချမ်းသာခြင်းရဲ့ဆိုဖြစ်မှာပဲဒါကြောင့်မို့ဒီချမ်းသာဖြစ်ခြင်းရဲ့အကြောင်းရင်းကဘာလဲဆိုတော့အဝိဇ္ဇာပဲဒါလေးသိအတိညာမရှိမှုပဲဒါကိုပြောတယ်ပြီးတော့မှဘုရားပါဆက်ဟောလဲဆိုတော့ယဟန်တို့မိမိတဏ္ဍာနဲ့ချမ်းသာခြင်းရဲ့ဖြစ်ခြင်းရဲ့အကြောင်းဒီကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရကိုယ်တိုင်တော်လဲပြုလိုက်သူတစ်ပါးတို့ကိုလည်းပြုလုပ် ရှေကုံကြီးဒါလေးလည်းမိတ်ထားဒီတော့ကာယကံပြုလုပ်တဲ့နေရာဝစီကံပြုလုပ်တဲ့နေရာမနောကံပြုလုပ်တဲ့နေရာမှာကိုယ့်ဟာကိုယ်လောက်ထားရှိဘယ်သူမှမစီကံကိုယ့်ဟာကိုယ်လောက်ထားပဲကိုဘုန်းကြီးတို့တရားဟောတဲ့ခုဓမ္မသင်္ဍာနေလုံနေတဲ့ဒကာကြီးတွေဓမ္မကြီးတွေအများကြီးပေါ့လို့ဒီမှာဝိုင်းကူပေးနေခုစိန်နာနဲ့ကိုလောက်ထားပဲဘယ်သူမှခိုင်းလို့လောက်တာမဟုတ်ကိုစိန်နာနဲ့ကိုလောက်တာ ဒီကုသကံတွေပဲလုပ်လို့အကုသကံတွေပဲလုပ်လို့သူများမခိုင်းမနဲ့ကိုယ့်အကိုလောက်တာလည်းရှိတယ်။ဟောတချို့ကြသူများကိုစိတ်ခိုင်းလို့လောက်တာမျိုးတွေရှိတယ်။အဲ့လိုမျိုး။အဲကာယကံမျိုးဖြစ်ဖြစ်ဝစီကံမျိုးဖြစ်မနောကံဖြစ်ဖြစ်အဲ့မှာဘုရားကသူများမတိုက်တွန်းမနဲ့ကိုကိုယ်တိုင်လောက်တာလည်းရှိတယ်။သူများတိုက်တွန်းလိုက်လို့ထလောက်တာလည်းရှိတယ်။ဒါမျိုး။အဲ့ဒါကိုလည်းမိတ်တာ။အဲ့ဒါကြောင့်ဒီကံနေဖြစ်တယ်။ပြီးတော့ဗာဆက်မိန်တယ်ဆို အဲ့ဒီကံนี่ပြုလုပ်တဲ့ခါမှာကာယကံဝစီကံမနောကံนี่ပြုလုပ်တဲ့မှာကောင်းစွာတိလျက်တော်လဲပြုကောင်းစွာမတိမှုရတော်မတိမှုရတော်လဲပြုဤအဲ့ကျတော့ဘာပြောချင်တာလဲဆိုဒီဒီကာယကံဝစီကံမနောကံนี่ဘုန်းကြီးတို့ပြုလုပ်တဲ့ခါမှာတချို့ဒီကံကံရဲ့အကျိုးတွေကိုသိပြီးတော့ပြုလုပ်တဲ့ပုံစံလည်းရှိတယ်ချို့ကြကံကံအကျိုးလုံးဝမသိဘူးမသိဘဲနဲ့လုံနေတဲ့ပုံစံလည်းရှိတယ်ဒါကိုခွဲခြားပြောတော့အဲ့တော့ကိုက ဟောကောင်းတာလို့ရင်ကောင်းကျိုးရတယ်ဆိုးတာလို့ဆိုးကျိုးရတယ်ဒါကိုကလေ့လာမှာပေါ့ကိုဘွားတွေကိုလည်းပြန်သုံးသပ်ကြည့်ပေါ့အဲ့လိုကြည့်လိုက်ဩကောင်းတာလို့ကောင်းကျိုးရတာပဲဆိုးတာလို့ဆိုးကျိုးရတာပဲဒီလိုကိုညာနဲ့သိပြီးမှ လောရင်တော့ပိုကောင်းတာမသိဘဲနဲ့လောရင်တော့ကံကံကျိုးကိုမသိဘဲနဲ့လောရင်တော့အကုသကံတွေဖြစ်များတယ်ကံကံကျိုးကိုသိထားတဲ့ပုဂ္ဂိုလ်ကတော့ကုသကံဖြစ်များအောင်မကြိုးစားတယ်အဲ့လိုကြွားချချက်ရှိတာပေါ့နော် ဒီမှာတော့ဘုရားကတော့ဒီကံကံนี่ကာယကံဝစီကံမနောကံนี่လောက်တဲ့ပုံကုများမှာကံကံအကျိုးတချို့ကသိပြီးလောက်တယ်ချို့ကလည်းမသိဘဲနဲ့လောက်မသိဘဲနဲ့လောက်တာကတော့အာဟုတုကံนี่ဖြစ်များတယ်ဒီလိုမှတ်ထားလိုက်ပေါ့ဗျာဟောဘုန်းကြီးတို့ကံကံအကျိုးတွေနားလည်သဘောပေါက်ပြီးလောက်တဲ့ပုံကုများတော့ကုသိုလ်ကံนี่ဖြစ်များတယ်ဒီသုံးလေးကအဲ့လိုဟောသွားနောက်ဆက်ဟောသေးတယ်ယဟန်တို့ဤစေနာတရားတို့၌ဒီစေရနာဆိုကံပဲပေါ့ဗျာ အဝိဇ္ဇာသည်အစင်မပြတ်ကြာရောက်၏စိတ်စေနာအကုသိုလ်ကံပဲပြုပြီးကုသိုလ်ကံပဲပြုပြီးအကုသိုလ်ကံမှာလည်းစိတ်စေနာပါတယ်နော်အကုသိုလ်ပြုလုပ်လို့လည်းစိတ်စေနာပဲကုသိုလ်ကံမှာလည်းစိတ်စေနာပါဒီစိတ်စေနာနဲ့ခုနကအကုသိုလ်ပိုင်းမှာဆိုရင် အကုသိုလ်စိတ်စေနာနဲ့မောဟအတူတူကဖြစ်နေတာဒါအစာတတ္တိနေနဲ့အတူတူကဖြစ်ပြီးပါနေတယ်နောက် ဥပနိတ္တတတ္တိဖြစ်နေလေဒီဒီဒီဒီထဲမှာပါဝင်ဆရာသာဇာဖြစ်ပြီးတော့လေခြေစုပြုဆရာတို့နိတ္တဖြစ်ဆရာတတ္တိနေလေနော်လေဒီဒီဟာတွေကပါနေတာပေါ့ဗျာဆရာပဋ္ဌာန်းပြဒါတော့အာတပိတော့တပိတော့ပြောတရားလေးရှိလို့ပါဟိုတော့ဒေါက်ခင်မာစီစင်ကာပူကဖုန်းဆက်လာပါတယ် ဟိုဘက်မှာအချိန်မှားနေပြီးတော့စောင့်နေရတယ်ပြောရရှင်ဗျာအဲအဆင်ပြေလို့လုပ်ပါရှင်ဗျာဟုတ်ပါပြီဟုတ်ပြီဟုတ်ပြီထိုင်ဝမ်ကအချိန်မှားနေကြတယ်တပည့်တော်တို့တနင်္ဂနွေနောက်ဆုံးတော့သူတို့မှားပြီးလှုပ်ထားတယ်နဲ့တူတယ်ဟုတ်ဟုတ်ပြီဟုတ်ပြီအဲ့တော့တပည့်တော်တို့ဒီလိုလှုပ်လိုက်ပါမယ်ရှင်ဗျာဟိုဟိုအလူရှင်စေးရတယ်နောက်နေ့မှကြွညာလဲရပါရှင်ဗျာနော်ဆရာတော်ဘက်မှာစောင့်နေတယ်အဆင်ပြေဆရာတော်သုံးပြပါရှင် ဟုတ်ကဲ့ခဏလေးစောင့်ပေးပါလို့ဒီရာလေးဒီဒီဒီရာလေးနည်းနည်းပြီးအောင်ပြောလာတင်ပါပြီတော့ဆိုတော့ဒီပေါ်လေးနှစ်ဖက်လုံးတဲ့ကြောင့်မို့ဒီနေ့ကျွန်တော်သတိပေးကိုမေ့သွားတယ်ရှင်ဟုတ်တယ်တို့ကမဟုတ်ဘူးဒီအချိန်တွေကဟွာလိုက်တော့နောက်တော့ဂျာဟာခွဲရှိအချိန်ခြာလိုက်မှထင်သွားတော့အဲ့တော့ခါခါမခြာတော့အဲ့လိုပဲကြောင်းပြန်လိုက်တော့ဒီခဏစောင့်ပေးပါဦးလို့ခဏလေး ခုပြီးမယ်လို့မှန်ပါပြီအဲခုနကဘုန်းကြီးတို့ဒီကုသကံပဲလို့လို့အာကုသကံပဲလို့လို့ဒီသာဇာတတတိနဲ့ကျေစုပြုနေတဲ့အတွက်အဝိဇ္ဇာပါနေဥပနိတ္တတတ္တိဖြင့်ကျေစုပြုနေတဲ့အတွက်ဝိဇ္ဇာပါနေတယ်အဲကြောင့်မို့သူကခုနကကုသကအကုသစေနာအလုံးမှာဒီအဝိဇ္ဇာတရားတွေမပြကြရောက်နေတယ် တကယ်လို့ဒီအဝိဇ္ဇာတရားတွေဝိဇ္ဇာဆိုတဲ့မောဟဒါတွေကိုဘုန်းကြီးတို့အကျွမ်းမဲ့ချုပ်ငင်းအောင်ကျင့်နိုင်တော့ဒီကာယကံဝစီကံမနောကံเนี่ยမဖြစ်တော့ဘူးဒါတွေချုပ်ငင်းအောင်မကျင့်နိုင်အဝိဇ္ဇာချုပ်ငင်းအောင်မကျင့်နိုင်ဒီနေ့အပြင်ဓာတ်ရပြောရင်တို့ရအသိဉာဏ်အောင်ကျင့်ရမယ်သောတာပတိမညာပုံညာသရဂိမညာပုံညာရတ္တသရနာဂိမညာပုံညာရတ္တမညာပုံညာအဲ့လိုအသိဉာဏ်ရအောင်ကျင့်နိုင်မယ်ဆိုရင်ဒီကာယကံဝစီကံမနောကံเนี่ยမဖြစ်ဘူး အဲ့ဒီလိုမရအောင်မကြက်နိုင်သေးရတော့ဘုန်းကြီးတို့ဒါတွေဖြစ်နေမယ်လို့ဒီလိုမှတ်ကြအောင်နော်။ခိုင်ဒီနေ့လောင်းနဲ့သိညအောင်ပေါ့ဗျာ။ဒီနေ့ဟောပြောဆုဆုံးမတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်လာကျင့်ကြအထောက်အနိုင်ကြတဲ့မညာပုညာနိဗ္ဗာန်ကိုရလို့ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်များပြည့်စုံတဲ့ပြပါရပါစေရှင်။သာဓုသာဓု